ခန်းကြီး22အငယ်1မှ9အာရလူတို့နှင့်လိုက်လာသောတပ်သားတို့သည်တပ်ထဲသို့ဝင်၍ယူဒရှင်ပြည်ယေဟောယံဤတန်းတော်အကြီးရှိသမျှတို့ကိုတတ်သောကြောင့်ယေရုရှလင်မြို့သားတို့သည်တန်းတွင်အာဂစီကိုခမည်းတော်အရာ၌ချီးမြှောက်၍အာဂစီသည်အသက်22နှစ်ရှိသောနန်းထိုင်၍ယေရုရှလင်မြို့၌တစ်နှစ်ဆိုးဆန်လေ၏ မေရောကအောမရိမြေအာတလိအမည်ရှိ၏မေရောသည်မကောင်းသောအကြံကိုပေးသောကြောင့်ထိုမင်းသည်အာဟပ်အမျိုးလက်ရလန်းသို့လက်၍အာဟပ်အမျိုးကဲ့သို့ဒါရဖျားရှိတော်၌ဒုစရိုက်ကိုပြု၏ခမည်းတော်တည်သောနောက်အာဟပ်အမျိုးသားတို့သည်အာဂစီကိုအကျိုးနည်းစေခြင်းဟံမကောင်းသောအကြံကိုပေးကြ၏အာဂစီသည်သူတို့စကားကို နားထောင်သဖြင့်ဤဒေလရှင်မြင်အာဟပ်သားယောယန်နှင့်ဝိုင်းလေ ဂိလဒ်ပြည်ရာမုတ်မြို့သို့စစ်ချီ၍ရှုရိရှင်ဘုရင်ဟာဇေလကိုတိုက်ရာတွင်၊ရှုရိလူတို့သည်ယောရံကိုထိခိုက်ကြ၏။ထိုသို့ရာမုတ်မြို့၌ရှုရိရှင်ဘုရင်ဟာဇေလကိုတိုက်၍ရှုရိလူထိခိုက်သော အနာပျောက်စေခြင်းငှါ၊ယောရံသည် ယေဇရေလမြို့သို့ပြန်သွား၍နာလျက်နေစဉ်တွင်၊ယုဒရှင်ဘုရင်ယဟောရံသားအာခဇိသည်လည်း၊အာဟပ်သားယောရံကို ကြည့်ရှုခြင်းငှါထိုမြို့သို့ဆင်းသွားလေ၏။ဘုရားသခင်စီရင်တော်မူသည်အတိုင်း၊အာခဇိသည်ယောရံထံသို့ရောက်သောအားဖြင့်ဆုံးရှုံးလေသည်အကြောင်းအရာဟူမူကား၊ အာဟပ်အမျိုးကိုသုတ်သင်ပယ်ရှင်းစေခြင်းငှါ၊ထာဝရဘုရားဘိသိက်ပေးတော်မူသောနိမ်ရှိသားယေဟုကိုဆီးကြိုခြင်းငှါ၊ယောရံနှင့်အာခဇိတို့သည်ထွက်သွား၏။ယေဟုသည်အာဟပ်အမျိုးကိုတရားစီရင်သောအခါ၊ယုဒမှူးမတ်တို့ကို၎င်း၊အာခဇိမင်း၌ခစားသော နောင်တော်ဤသားတို့ကို၎င်းတွေ့၍တတ်လေ၏ရှမာရိပြည်၌ပုန်းလျက်နေသောအာဂစီကိုရှာ၍ဖမ်းမိသောအခါယေဟုထံသို့ဆောင်ခဲ့ပြီးမှတတ်၍တင်းကြိုကြ၏အကြောင်းမူကားသူသည်သာရဖျားကိုစိတ်နှုံးကျွင့်မဲ့ရှာသောယောရှဖတ်၏အမျိုးဖြစ်သည်ဟုဆိုကြ၏ထိုသောအာဂစီအမျိုးသည်နိုင်ငံကို အုပ်ဆိုးခြင်းဟံမတတ်နိုင်အငယ်၁၀မှ၁၂ အာဂစီ၏မေတော်အာတလိသည်မိမိသားတေချောင်းကိုသိမြင်သောထား၍ယူဒပြည်၏ဆွေတော်မျိုးတော်အပေါင်းတို့ကိုတုတ်တင်ပယ်ရှင်းလေ၏တို့အတွင်ရှင်မြင်းသမီးယောရှေဘသည်အာဂစီ၏သားယောရှက်ကိုအသေးခံရသောဆွေတော်မျိုးတော်တဲကခိုးယူ၍သူနှင့်သူ၏နှုတ်ဒင်းကိုအိတ်ခမ်းထဲ၌ဝှက်ထား၏ထိုတို့ယေဟောယံမင်းကြီးသမီးယေဘရဟိယောဒာ၏မယားဖြစ်သော အာဂစီ၏နှမယောရှေဘသည်အာတလိလက်မှယောရှ၏အသက်လွတ်စေခြင်းငှာဝှက်ထားသဖြင့်၆နှစ်ပတ်လုံးယောရှသည်သူတို့နှင့်အတူဗိမာန်တော်၌ပုန်းရှောင်လျက်နေ၍အာတလိသည်စိုးစံလေ၏